အခန်းကြီး30အငယ်1မှ35သုံးရက်လွန်၍ဒါဝိဒ်နှင့်သူ၏လူတို့သည်ဇီးကလန်မြို့သို့ရောက်သောအခါအာမလက်လူတို့သည်တောင်ပြည်နှင့်ဇီးကလန်မြို့ကိုတိုက်သဖြင့်ဇီးကလန်မြို့ကိုလှုပ်ကြံ၍မိရှို့နှိမ့်ကြပြီးမြို့၌ရှိသောမိမအကြီးအငယ်တယောက်ကိုမျှမတတ်ရှိသမျှတို့ကိုတိမ့်သွန်းနှိမ့်ကြပြီးတို့ဖြစ်၍ဒါဝိဒ်နှင့်သူ၏လူတို့သည်မြို့သို့ရောက်သောအခါမြို့ကိုမိရှို့၍ မယားသားသမီးများကိုတိမ့်သွာကြောင်းကို တွေ့သဖြင့်ငိုတံကိုလွှင့်၍အာကုန်သည့်တိုင်အောင်ငိုကြွေးကြ၏ဒါဝိမယားနှစ်ယောက်ယေဇရေလမြို့သူအဟိနောင်နှင့်နာဗလမယားကရမေလမြို့သူအဘိဂဲလတို့သည်လည်းပါသွားကြပြီဒါဝိသည် အလွန်စိတ်ညိုညင်ဆင်းရဲ၏လူများတို့သည် မိမိတို့သားသမီးများကြောင့် စိတ်ညှိုးငယ်သဖြင့်ဒါဝိဒ်ကိုကြောက်ခဲနှင့်ပြစ်မိဟုဆိုကြ၏ဒါဝိဒ်မူကားမိမိဖျားသခင်သာရဖျားကိုကူးစားလျက်နေ၍တင်တိုင်းတော်ကိုငါထံသို့ ဆောင်ခဲ့ပါလောဟု အဟိမလက်ဤသားအဗျာတာကို ဆိုလျင်အဗျာတာသည်တင်တိုင်းတော်ကိုဒါဝိဒ်ထံသို့ ဆောင်ခဲ့လေ၏ဒါဝိဒ်ကလည်းအကျွန်ုပ်သည်ထိုအလုံးရင်းကိုလိုက်ရပါမည်လောလိုက်လျင်မိနိုင်ပါမည်လောဟု ထာဝရဘုရားကိုမေးလျှောက်တော်လိုက်လော့ဆက်ဆက်မှီ၍အလုံးစုံတို့ကိုရပြန်မည်ဟု မိန်တော်မူသည့်အတိုင်းဒါဝိဒ်နှင့်သူ၌ပါသော လူ600တို့သည်တွား၍ဘေတော်ချောင်းသို့ရောက်သောအခါအချို့တို့သည် ထိုချောင်းနားမှနေရကြ၏ဒါဝိဒ်နှင့်လူ400တို့သည်လိုက်ကြ၏200တို့သည်မော၍ဘေတော်ချောင်းကိုမကူးနိုင်သောကြောင့်နေရကြ၏လွင်ပြင်၌အေဂုတုလူတယောက်ကို တွေ့၍ ဒါဝိဒ်ထံသို့ဆောင်ခဲ့သဖြင့်မုံကိုပေး၍ထိုသူသည်စား၏ရေကိုလည်းတောက်စေကြ၏သင်မောတဖန်သည်ပြင်တစ်ဖက်စပြစ်သည်နှစ်ပြုတ်ကိုလည်းပေး၍သူသည်စားသဖြင့်အားဖြည့်ပြန်၏သုံးရပလုံးမစားမတော့ဖဲငတ်မှုခဲ့ပြီးဒါဝိဒ်ကလည်းသင်သည်အဘယ်သူနှင့်ဆိုင်သနည်းအဘယ်ရက်ကလာသနည်းဟုမေးလျင်ကျွန်တော်သည်အာမလက်လူထံ၌ကျွန်ခံရသောအေဂုတ်ထုလူကလေးဖြစ်ပါ၏ သုံးရက်အထက်ကအနာရောက်သောကြောင့်သခင်သည်ပြစ်ထားပါ၏ခေရတိပြည်တောင်ပိုင်းယူရပြည်နှင့်ကာလက်ပြည်တောင်ပိုင်းကိုတတ်၍ဇိကလန်မြို့ကိုမီးရှို့ပါပြီဟုပြောဆို၏ဒါဝိဒ်ကလည်းထိုအလုံးရင်ရှိရာသို့လမ်းပြနိုင်သလိုဟုမေးလျင်သူကကိုရိုဒီကျွန်တော်ကိုမတတ်သခင်လက်သို့မအံ့မိအကြောင်းဘုရားသခင်ကိုတိုင်တည်၍ကျိန်ဆိုပါတော့ တို့ပြုလင်ထိုအလုံးရင်ရှိရာသို့လမ်းပြပါမည်ဟု ဆိုသည့်အတိုင်းဒါဝိဒ်သည်ကျိန်ဆိုခြင်းကိုပြုလေ၏အငယ်16မှ20လူကလေးသည်လမ်းပြ၍ဒါဝိဒ်ရောက်သောအခါထိုလူများတို့သည်ဖိလိတိပြည်နှင့်ယူရာပြည်တဲကတင်းယူသောဥစ္စာပစ္စည်းများ အပေါင်းတို့ကြောင့်စားတောက်လျက်ကခုံလျက် မြေတပြင်လုံး၌အနှံ့ပြားရှိကြ၏ဒါဝိဒ်သည်လည်းညာဥမှဆ၍နက်ဖြန်ညာဥတိုင်အောင် သူတို့ကိုလှုပ်ကြံသဖြင့်ကလအုပ်ကိုစီး၍ပြေးသောလူလင်လေးရာမှတပါ လူတယောက်မျှမလွတ်အာမလက်လူတို့သည်တိမ့်သွာသမျှတို့ကိုဒါဝိဒ်သည်ရပြန်၍မိမိမယားနှစ်ယောက်ကိုလည်းကယ်နှုတ်လေ၏လူအကြီးအငယ်သားသမီးဥစ္စာပစ္စည်း လူယူသိမ်းသွားသမျှတို့တွင်တစုံတစ်ခုမျှမကြံအလုံးစုံတို့ကိုဒါဝိဒ်သည်ရပြန်လေ၏ဒါဝိဒ်သည်လည်းထိုတိုးနွားများရှိမှအရင်နှင်သောတိုးနွားအပေါင်းတို့ကိုလည်းယူ၍ဤဥစ္စာသည်ဒါဝိဒ်ပိုင်သောလက်ရဥစ္စာဖြစ်သည်ဟုဆို၏ငယ်27မှ25မော၍ဒါဝိဒ်နောက်သို့မလိုက်နိုင် ဘေတော်ချောင်းနှမ်းမှနေရစ်သောလူနှရာရှိရာသို့ဒါဝိဒ်ရောက်၍သူတို့သည်ဒါဝိဒ်နှင့်သူ၌ပါသောလူတို့ကို ခီးဥကြိုပြုလိုသောငါထွက်လာသည်ဖြင့်ဒါဝိဒ်သည်အနီးသို့ရောက်သောအခါသူတို့ကိုနှုတ်ဆက်လေ၏ဒါဝိဒ်နှင့်လိုက်သွားသောသူတို့တွင်အာရမလူဆိုးများတို့ကဤသူတို့သည်ငါတို့နှင့်မလိုက်သောကြောင့်ငါတို့ရသောဥစ္စာတို့တွင် သူတို့သားမယားမှတပါ အခြားသောဥစ္စာကို သူတို့အားမပေးရကိုသားမယားကိုယူ၍ထွက်သွားကြစေဟု ဆိုကြ၏ဒါဝိဒ်ကလည်းငါညီကိုတို့ငါတို့ကိုစောင့်မ၍ငါတို့ကိုတိုက်လာသော အလုံးရင်းကိုငါတို့လက်သို့အပ်တော်မူသောသာဝရဘုရားပေးသနာတော်မူသောဥစ္စာတို့ကို ထိုတို့မပြုရဤအမှု၌သင်တို့စကားကိုအဘယ်သူနားထောင်လိမ့်မည်နီ စစ်တိုက်သွားသောသူရသည့်အတိုင်းဥစ္စာကိုစောင့်လျက်နေရသောသူရစေနှစ်ပါးစလုံးတို့သည်အညီအမျှခံစေဟုစီရင်၏ထိုနေ့မှစ၍ယနေ့တိုင်အောင်ဣဒရေလအမျိုး၌ထိုတို့သော ထုံးစံဖြစ်စေခြင်းကစီရင်ထုံးဖွဲ့သည်အငယ်26မှ31ဒါဝိဒ်သည်ဇိကလတ်မြို့သို့ရောက်သောအခါ လက်ရဥစ္စာအချို့ကိုမိမိအဆွေခင်မွန်းယူဒအမျိုး အသက်ကြီးသူတို့ထံသို့ ပေးလိုက်၍ဒါဝရဖျား၏ရန်သူလက်မှရခဲ့သောဥစ္စာတဲကတင်တို့အဖို့လက်ဆောင်ကိုကြည်လော့ဟုမှားလိုက်၏ဘေသလန်မြို့တောင်ရမုတ်မြို့ယတ္တိယမြို့အာရောမြို့ရှိဖတ်မုတ်မြို့အေရှတမောမြို့ယာခလန်မြို့ရေရမေလလူ နေရာမြို့များခေနိလူနေရာမြို့များ ဟောမာမြို့ခေါ်ရရှံမြို့အာသက်မြို့ဟေဗြုန်မြို့မှစ၍ဒါဝိဒ်နှင့်သူ၏လူတို့သည်တဲခိုတတ်သောမြို့ရွာအရရတ်သို့ပေးလိုက်တည်း